ဘောဂီတွေကညပဲကြတော့သမာဓိယူတာပဲညပဲကြနင်းလာတာဖြစ်နေတာပဲအဲဒီတော့ဒီရက်ဒီပိုင်းလေးမှာအခါကြီးရက်ကြီးလေးတွေမှာနင်းလာငါလာကြိုးစားလို့ရှိရင်လည်းတရက်နှစ်ရက်သုံးရက်လေးရက်နဲ့လည်းဒီမှာသောတာပန်ကြီးဒီပါတယ်ဗျာအဲဒီတော့ကြိုးစားပြီးတော့အထုတ်ကြပါလို့အဲဒီရောက်လာလို့ရှိရင်ဦးဇင်းတို့တော့အမွေကြီးပေးလိုက်ပါအမွေပေးလိုက်ရှင်ပါတယ် သောတာပန်သစ္စာလေးပါးရအောင်သရဏသစ္စာလေးပါးရအောင်အမွေကြီးတွေပေးလိုက်တယ်အမွေကြီးတွေရအောင်ယူသွားကြလုံးကျင့်ညာအာထုတ်တဲ့ယောဂီဟာသရဝရိယတတိသမာဓိပညာ ဘုံ၅ပါးလက်ကင်ထားသရာသရာဘုံဝရိယဘုံတတိဘုံသမာဓိဘုံတဲ့ဘုံ၅ပါးရှိအဲသရာဆိုတာပဲတဲ့သရာဘုံဆိုတာပဲဟာလေတဲ့အယုတ်ကြီးကြီးအေခမ်းအေခမ်းကလူသေးရင်သေးမသေးတရားရငါဆရာခိုင်းတဲ့ငါတော့အဲ အခုအချိန်နေနာကြီးတွေလည်းပေးတာမဟုတ်ဘူးသဘောရှိတခါတည်းဟိုဒကာဒကာမများတညာလုံးထိုင်တညာလုံးပြအဲအဲ့ဒီတော့အရေးကြီးဆုံးကဘာလဲတဲ့သရာဘိုးပဲငါတို့ဆရာခိုင်းနေလို့မယ်အယိုးကြီးကြီးအရေးခလူသိရင်သိမသိတရားရဒီသရာတိတ်ထားရအဲ့ဒါသရာတိတ်ခေါ်တယ်သရာဘိုးခေါ်တယ်ဝရိယဆိုတဲ့စိတ်ဝရိယဆိုတဲ့ဝရိယဘိုးဝရိယဘိုးဆိုတာဘာလဲ ကဘာလာတန်တည့်ရဲ့ကအသိမရှိဘူးနံလေးကိုထုတ်တယ်အပြင်ထွက်နေတာပဲတကားအာယုံကအာယုံဆောင်တဲ့တိုက်ခိုက်တိုင်းထွက်နေတာပဲဒီနံလေးကအဲ့ဒီတော့ဝရိယဆိုတဲ့ဥစ္စာနံလေးမထွက်အောင်ထိမ့်သိမ့်စောင့်ရှောက်ပြီးတော့တခါတည်းဂယုဆိုင်ပြီးထိမ့်သိမ့်စောင့်ရှောက်တာအဲ့ဒါဝရိယခေါ်တယ်ဝရိယစိတ်ဝရိယဘိုးဇာတဲ့ကတော့သရာဘိုးဝရိယဘိုးတတိဘိုးသမာဓိဘိုးတဲ့စိတ်တွေမသိဘူးလုံးချလိုက်တာပဲအဲ့ဒီတော့ဝိပဿနာယောဂီပုဂ္ဂိုလ်ဝိပဿနာယောဂီပုဂ္ဂိုလ်ဒီစိတ်တွေကိုသိရမယ် ဩတရားဆိုတာအယုတ်ကြည်ကြည်ရေးစားရဆရာမှာတဲ့အတိုင်းလုပ်တဲ့ဥစ္စာတရားပုံပဲတရားသိဝရိယဆိုတဲ့ဥစ္စာနံလေးအပြင်ဘက်မထွက်အောင်ဝရိယထားပြီးထိမ့်သိစောက်ရှောက်နေတာဝရိယစိတ်ပါလားဝရိယဘိုးပဲတတိဆိုတာပါလေအပယ်လေးပါကြမယ်အကုသိုလ်စိတ်ကိုကုသိုလ်စိတ်ကိုအလင်းအများပြောက်ပြစ်တာတတိစိတ်အပယ်လေးတတိသဒ္ဓါဘုံဝရိယဘုံတတိဘုံတတိဘုံဆိုတာ ဝေဒနာတစ်ခုဖြစ်လာတယ်ဝေဒနာတစ်ခုဖြစ်လာတယ်တင်းလာတယ်တောင်းလာတယ်ထုံလာတယ်ဆိုတာတင်းတယ်လို့သွားသိလိုက်ရင်အဲ့ဒါစိတ်မြန်မြန်ပြောင်းပြိုက်တာပဲဩဝေဒနာတင်းတယ်တောင်းတယ်ထုံတယ်တင်းတယ်အောင့်တယ်ဆိုတာမရှိတဲ့တရားပဲရှိတဲ့တရားကပြစ္ဆုတ်ပါပေါ်နေတာဝေဒနာပါလားဝေဒနာဒီနာပါလားနာဤတော့ပါလေခံစားပြီးပြည့်နေပါလားဆိုတခါတည်းကိုယ်တော်စိတ်ကိုပြဝိပဿနာစိတ်ကိုပြောင်းပြိုင်တာအဲနာစိတ်ကိုပြောင်းပြိုင်တာလက္ခဏာကိုပြောင်းပြိုင်အဲ စိတ်တခဏလေးနဲ့ပဋိစ္စသမုပ္ပါရက်တဲ့စိတ်ပဋိစ္စသမုပ္ပါလွတ်သွားတဲ့စိတ်ဖြစ်ကုန်တာပဲတခါတဲ့နိဗ္ဗာန်စိတ်ရောနတ်ပြည်ဆောက်ကြသွားတဲ့စိတ်ရောဇမ20အာယုဘလေးပုံသွားတဲ့စိတ်ရောဒီလိုဖြစ်သွားတာပေါက်ပြန်တဲ့ရုပ်ဝေဒနာပဲလို့ဆိုတာအဲ့ဒါနတ်ပြည်သွားမဲ့စိတ်ဝေဒနာဒီနာပဲလို့ဆိုတာအာယုဘလေးပုံသွားမဲ့စိတ်ဝေဒနာဒီနာကနေပြီးတော့နာဤသောဘာလို့တက်လဲခံစားပြီးပြက်ပါလားဆိုတာအဲ့ဒါနိဗ္ဗာန်စိတ်အဲစိတ်ကိုပြောတာအဲ့ဒါသေသေးချာချာသဘောပေါက်အောင်လို့သရာဘုံဝရိယဘုံ တတိဘုံတမာရီဘုံပညာဘုံတဲ့ဘုံ၅ပါးရှိနာမလေးအပြင်ဘက်မထွက်အောင်ထိမ့်သိမ့်စောင့်ရှာတာဝရိယဘုံအကုသိုလ်စိတ်ပြမှာသူတို့တင်းနဲ့တောင်းနဲ့ထုံနဲ့ကျင်းနဲ့အောင့်နဲ့ပူတယ်အေးတယ်လှုပ်တယ်ရွတယ်ဆင်းရဲတယ်ချမ်းသာတယ်ကြက်တယ်ရွေရွေစီးတယ်လို့ဒီလိုသိမှသိတဲ့စိတ်ကိုအလင်းအမြန်ပြောင်းပြိုက်တာဖောက်ပြန်တဲ့ရုပ်ဝေဒနာဝေဒနာဒီနာနာဤသဘောဘာလို့တတ်တယ်လဲခံစားပြီးပြက်ပါလားလို့သုံးအောင်လိုက်တာအဲ့ဒါပါလေတဲ့အကုသိုလ်စိတ်ကနေပြီးကုသိုလ်စိတ်ကြောင်းပလိုက်တာ အဲ့ဒါပါလေတတိဖို့ခေါ်တယ်တတိနဲ့ထားတာအကုသိုလ်ကိုကုသိုလ်စိတ်ကိုပြောင်းပြင်အဲ့ဒါတတိသရဘောဝရိယဘောတတိဘောကမာရိဘောတဲ့ကမာရိဘောဆိုတာဘာလဲနာဣလက္ခဏာခံစားပြီးခံစားတယ်ခံစားတယ်လို့တခုတည်းမပြောင်းမထွယ်ပဲနဲ့တခုတည်းပဲဖြစ်နေတာအဲ့ဒါခံစားတာလေးသိကြပါလေသမာရိဘောသမာရိတည်ခြင်းနေပြီမပြောင်းတော့ဘူးနာစိတ်ကလေးอ่ะ အကုသိုလ်စိတ်လည်းမဖြစ်တော့ဘူးကုသိုလ်စိတ်ကြီးဖြစ်ပုံပြီခံစားတဲ့သဘောတရားလေးကိုသိပြီအဲသရာဘုံဝရိယဘုံတတိဘုံသမာဓိဘုံသမာဓိဘုံရပြီဆိုလို့ရှိရင်သရာဘုံရဝရိယသရာရှိမှဝရိယရှိတယ်ဝရိယရှိမှတတိရှိတယ်တတိရှိမှသမာဓိရှိတယ်သမာဓိရှိမှပညာဖြစ်တယ်အဲဒီစိတ်တွေဝိပဿနာညာဝိပဿနာစိတ်အဲဒီတော့သမာဓိဆိုတာကဘာလို့သိတဲ့စိတ်ကလေးတဲ့ခံစားတဲ့သဘောလေးကိုသိထားတာ အဲ့ဒါသမာဓိပဲမပြောင်းမလွဲတော့ဘူးဒီစိတ်ကလေးတစ်ခုတည်းဖြစ်နေအဲ့ဒါသမာဓိကိုပညာဖို့ဆိုတာပါလေတဲ့ငါပြင်အပယ်လေးပါမပွားတော့ဘူးအကုသိုလ်စိတ်တွေငါမရှိတော့ဘူးအကုသိုလ်ချုပ်နေပြီအကုသိုလ်စိတ်တွေချုပ်နေပြီကာလသုံးပါလွတ်မြောက်နေတဲ့စိတ်ခံစားပြီးပြည့်တဲ့သဘောလေးကိုသိပြီးအဆုံးသိနေအဲ့ဒီစိတ်ကလေးကပါလေတဲ့ပညာဖို့ခေါ်တယ်အဲ့ဒီတော့ကြိုးစားလို့ရှိရင်လည်းပဲအခုဟာကတရားဓမ္မများသောတာပန်အသိ တခါတည်းကိုမြန်မြန်ရပါစီတော့ဆိုပြီးတော့လွယ်လွယ်လေးနဲ့ပေးတာအဲရှူလဲရှူတတ်ဖို့ဟာကိုအဲဒါကြောင့်မလို့အရေးကြီးဆုံးအချက်ကသရာပဲနားလိုက်တာမခံနိုင်တော့ပါဘူးဆိုတော်သွားမယ်ဆိုလို့ရှိရင်လည်းအဲမတတ်နိုင်ဘူးဦးစင်ကလည်းလက်မြောက်ပါတယ်အဲဒီတော့ဦးစင်ကတော့ရတယ်ကျွန်တော်တို့တရားဓမ္မများဟာအပင်မခံပြီးတော့တခါတည်းကိုအဲအတိပေးနေတာပဲတခါတည်းမနေမနာအဲလွတ်ထားတာမဟုတ်ဘူး သူများလို့မင်းတို့ဖာလာမင်းတို့သွားကျင့်ညာကွာသိပြီးရောပေါ့ဆိုလို့ဒီလိုလွတ်ထားတာမဟုတ်ဘူးတကာတဲ့ကိုဝိဇ္ဇာညာတွေကိုတင်ပေးနေတာအဲဒါကသရာစိတ်ဒါကဝရိယစိတ်ဒါကတတိစိတ်ဒါကသမာဓိစိတ်ဒါကပညာစိတ်သရာဘုဝရိယဘုတတိဘုသမာဓိဘုအဲပညာဘုဒီဘု၅ပါးရပြီဆိုရင်နိဗ္ဗာန်ရကြမယ်အဲဒီတော့အရေးကြီးဆုံးအချက်ကဘာလဲသရာပဲသိရင်လည်းသိရောအယုကြီးကြီးအရေးခံပြက်ခြင်းနဲ့ပြက်ရောလူသိရင်သိမသိတရားရဒီရဲ့ပိုင်းလေးဟာဖြင့်သိရင်မြတ်တယ်ဆိုပြီးဒီစိတ်ကိုထားပါအဲ ကြိုးစားပြီးတော့နင်လားငါလားအထုတ်ကြပါအမြဲတမ်းတတိကရဝရိယထားနေအောင်နံလေးအပြင်မဲ့ထွက်မယ်နံလေးအပြင်မဲ့အတိကင်းသွားပြီဆိုထွက်သွားတာပဲခူးရောက်လိုက်ရန်ကုန်ရောက်လိုက်မော်တင်ရောက်လိုက်အဲမန္တလေးရောက်လိုက်တယ်ကိုရောက်ကိုရောက်ဖူးတဲ့နေရာကြီးကြောက်ရောက်တာအဲနံလေးอ่ะ အခုတရားကျွနေတော့မှရောက်တယ်။ဘာကြောင့်လဲတဲ့ဝရိယနည်းသွားလို့ဝရိယနည်းသွားပြီဆိုလို့ချင်းနာလေးထွက်သွားတာ။အဲဒီတော့သာသရာစိတ်ဝရိယစိတ်တတိစိတ်သမာဓိစိတ်ပညာစိတ်စိတ်တွေစိတ်ငါးစိတ်တွေအဲဒီစိတ်ပြည့်နေပြီသရာဘောဝရိယဘောတတိဘောသမာဓိဘောပညာဘောဘုံငါးပါးရပြီဆိုလို့ချင်းအာစိတ်သာကြတော့ငါတော့အပေတကားပြိပြီနိဗ္ဗာန်ဝင်ပြီ သားတို့သမီးတို့ရေငါဖို့ငါပါရပြီလေသရာဖို့လည်းငါရှိတယ်ဝရိယလည်းရှိတယ်တတိလည်းရှိတယ်သမာဓိလည်းရှိတယ်ပညာလည်းရှိတယ်ဟောဘုံငါးပါးငါလက်ကင်ထားလိုက်ပြီဘုံငါးပါးငါရပြီသားတို့သမီးတို့ငါသိလို့ရှိရင်မငိုကြနဲ့ငါသိရင်ဘယ်သွားမလဲ6ရွာသွားမယ်ဒီလိုပြောနိုင်ပြီသမီးတို့သားတို့မပူကြနဲ့စီးတဲ့ပစ္စည်းလေးတွေစားရဲ့တောက်ရဲ့ငါသိရင်သပိတ်မသွန်းနဲ့ဘုန်းကြီးကိုကြော်ပွဲမပေးနဲ့ ကြောပွဲပွေးလဲအလကားပါအပူပဲကြောလို့ရှိရင်ဖြင့်အဲ့ဒါကုသိုလ်လိုခြင်းလို့ရှိရင်တော့လောက်ကြပေါ့အဲသရဘဝရိယဘုတတိဘုသမာဓိဘုပညာဘုဘုံ၅ပါးရှိတဲ့ပုဂ္ဂိုလ်ကတပိတ်သဖို့မလိုဘူး။ဘာကြောင့်လဲတဲ့။နတ်ပြည်၆ထပ်သွားမှာ။နတ်ပြည်၆ထပ်သွားတော့တပိတ်သွလည်းအပေါ်ပဲ။အဲဒီသွတဲ့ပုဂ္ဂိုလ်ကကိုယ်ဆိုရ။ဟိုပုဂ္ဂိုလ်ကိုကြီးမှန်းပြီးတော့သွလို့ဟိုပုဂ္ဂိုလ်ကမရဘူး။နတ်ပြည်သွားပြီ။အဲဒီတော့ စူးစားပြီးတော့တရားဓမ္မများဒီရပိုင်းလေးဟာအခါကြီးအရက်ကြီးလေးဟာကိုအဲစူးစားကြပါလို့အဲအခုဘယ်လိုလဲအခုတရားဓမ္မများဘုရားကလည်းဟောထားတယ်ဒါနအစသီလလည်းဘာဝနာအဆုံးတယ်ဒါနအစသီလလည်းဘာဝနာအဆုံးဆိုတော့ဒါနကဘယ်ဒါနလဲတဲ့အခုမြတ်စွာဘုရားကိုရောမြတ်ကြီးကိုခန္ဓာ၅ပါးယုံနာတရားလှူလိုက်ပါပြီလို့အယုတ်ကြည်ကြည်အခုတရားတစ်ထိုင်မှာအယုတ်ကြည်ကြည်အေခန်းခါ လူသိရင်သိမသိတရားတရားတရားလူသိရင်သိမသိတရားရဆိုတဲ့ခန္ဓာ၅ပါးကိုတော့ထူလိုက်ပါပြီလို့ယုံနာကိုထူလိုက်တာခန္ဓာ၅ပါးကိုထူလိုက်တယ်အဲအဲ့ဒီခန္ဓာ၅ပါးကိုဘုရားရှင်ကိုတော်မြတ်ကြီးလည်းထူလိုက်ပြီကမ္မထမ်းပြတဲ့ပုဂ္ဂိုလ်လည်းခန္ဓာ၅ပါးထူပြီးပါပြီလို့ဟောဒါနအောင်ပါပြီဗျာဟောဒါနအစတဲ့ဒါနအစဆိုတော့ဘယ်ဒါနလဲဓမ္မဒါနဒါနအစရပါပြီဒါနအစကနေပြီးသီလအလေ သီလကဘယ်သီလလဲတဲ့ဟောအရိယာများသီလကဣန္ဒြိယသံဝရသီလဣန္ဒြိယသံဝရသီလကဘယ်သီလတဲ့မျက်စိဣန္ဒြိယကိုလည်းစောင့်ထိန်လိုက်ပြီးမျက်စိလည်းမှိတ်ထားပြီးနာဣန္ဒြိယလည်းစောင့်ထိန်လိုက်ပြီးပါးစပ်ဣန္ဒြိယလည်းစောင့်ထိန်လိုက်ပြီးအဲကိုယ်ပေါက်ဣန္ဒြိယလည်းစောင့်ထိန်လိုက်ပြီးမနောဣန္ဒြိယလည်းစောင့်ထိန်လိုက်ပြီးဘာကြောင့်စောင့်ထိန်တယ်လဲငါးပေါက်ကပေးပြီးတပေါက်ကနေပြီးတွန်းသဘောလေးကန်သဘောလေးကို သိနေတဲ့နာငါးပေါက်ကနေပြီးတစ်ပေါက်ကနေပြီးစောင့်ပြီးတော့နာလေးထွက်မှာသို့လို့ထွက်တာလေးသိဝင်တာလေးသိထွက်တာလေးသိဝင်တာလေးသိသိနေတာအဲ့ဒါအိန္ဒြိယသံဝရသီလလုံးပါပြီဗျာမျက်စိကလည်းຢာကမဖြစ်တော့ဘူးနားကလည်းຢာကအသံပေါ်ကိုຢာကမဖြစ်တော့ဘူးအနတ်ပေါ်လည်းຢာကမဖြစ်ဘူးရတာလည်းမစားတော့ဘူးຢာကမဖြစ်တော့ဘူးကိုယ်ပေါက်ကလည်းအတွေ့ကိုလည်းမသိခင်တော့ဘူး မနောကလည်းကောင်းတာလေးမှသိကျင်တယ်ဆိုတော့မရှိတော့ဘူးမျက်စိကလည်းຢာကဒေါသမောဟချုပ်ပြီးအိန္ဒြိယသံဝရသီလလုံးပြီးဒါနာကဘယ်ဒါနာလဲခန္ဓာ၅ပါးယုံနာနှစ်ပါးရှူလိုက်တဲ့ဒါနာဓမ္မဒါနာအဲ့ဒီဒါနာကနိဗ္ဗာန်ကိုသွားလိမ့်မယ်သီလကဘယ်သီလလဲမျက်စိအိန္ဒြိယမျက်စိသီလယနာအိန္ဒြိယနာသီလယ နှခေါင်းအိန္ဒြေယနှခေါင်းသီလာယပါဇတ်အိန္ဒြေယပါဇတ်သီလာယကိုအိန္ဒြေယကိုသီလာယမနောအိန္ဒြေယမနောသီလာယတကား၆ပေါက်ကအိန္ဒြေယသံဝရသီလဒုံမီအဲသီလအလေဘာဝနာအဆုံးယုံနာကိုပွားများသိဉ္ဇဉ်သုံးစားနေတာဩတင်းနဲ့တောင်းနဲ့ထုံနဲ့ဆိုတာမရှိတဲ့တရားရှိတဲ့တရားကဘယ်တရားလဲဖောက်ပြန်တဲ့ယုတ်ဝေဒနာပါလားလို့ အဲပွားများပြီးတော့ဝေဒနာသည်နာမလားနာဤသဘောပါလို့တာတဲ့ခံစားပြီးပြက်ပါလားလို့အဲ့ဒီလိုပွားများပြီးတော့နေတာပါလေတဲ့ဝိပဿနာဤဘာဝနာတဲ့ဒါနအစာကယုံနာကိုလှူလက်ခန္ဓာ၅ပါးလှူလိုက်တာကဒါနအစာသီလကပဲသီလလဲအိန္ဒြိယသံဝရသီလတကား၆ပေါက်လုံးသွားပြီပွားများတာကဘာဝနာပွားများတာဘယ်ဘာဝနာလဲယုံနာမဟုတ်ဘူး ပွားများစင်ရင်သုံးကားပြီးတော့နေဒါအကုသိုလ်စိတ်နဲ့ကုသိုလ်စိတ်နဲ့အကုသိုလ်စိတ်ကိုပယ်ပြီးကုသိုလ်စိတ်ကိုတင်နေတာအဲ့ဒီလိုပွားများပြီးဝတိဘောဝင်နေတာအဲ့ဒီဘာဝနာကမှအဆုံးနဲ့ဒါနအစာသီလအလယ်ဘာဝနာအဆုံးနဲ့အဲ့ဒါမှနိဗ္ဗာန်ရမယ်ဗျာအနမွေဘယ်တော့မှမရဘူးမှလောကီသီလလေးနဲ့နိဗ္ဗာန်မရလောကီသီဒါနလေးနဲ့နိဗ္ဗာန်မရအခုတရားတစ်ခိုင်ကအဲဒါနတွေလည်းအောင်ပြီသီလတွေလည်းပြည့်စုံပြီ ဘာဝနာတွေလည်းရပြီအဲ့တော့ကြိုးစားပြီးတော့အယုတ်ကြည်ကြည်အယေခါခါလူသေးရင်သေးမသေးတရားရဆိုတဲ့တရားသိထားကြပါလို့တရားဓမ္မပြအဝေးကြီးကလာကြပြီးတော့တော်ကြီးတဲ့မှာနေလားလာလားလှုပ်သွားကြပါအဲနေလားလာလားလှုပ်သွားလို့ရှိလို့ရှိရဲ့ဖြင့်အဲဘယ်သူကအမွေတွေရသွားလိမ့်မယ်ဘယ်အမွေတွေလဲအကုသိုလ်စေအကုသိုလ်စိတ်တွေပယ်ပြီးတော့မဟာကုသိုလ်စိတ်တွေရသွားကြလိမ့်မယ်အဲဒီတော့ကြိုးစားပြီးတော့ နင်လားငါလားလောက်သွားကြပါသရာအရေးကြီးပါတယ်လို့သရာအရေးကြီးတယ်သရာရှိမှသရာရှိရင်သမာဓိရှိမယ်သမာဓိရှိရင်ပညာပြည့်လာတာပဲအလိုလိုအဲ့တော့ကြိုးစားပြီးတော့အားထုတ်ကြပါတရားဓမ္မများ မှလည်းမကြားရဘူးအဲဒိတ်သေးပြီးတော့ပူလည်းမပူတော့ဘူးအဲနင်လားငါလားသမာဓိယူပြီးတော့စိတ်ကလေးတည်ငြိမ်အောင်ဝရိယစိတ်နဲ့ထားတတိကိုရှိဖို့အရေးကြီးတယ်တတိကဘာလဲတဲ့အကုသိုလ်စိတ်ဖြစ်မဲ့ဥစ္စာကိုကုသိုလ်စိတ်ကိုအလင်းအမြန်ပြောင်းဝိပဿနာစိတ်ပဲကိုပြောင်းဝေဒနာတွေပြက်လာတဲ့ပြင်းပြင်းလေးယူသွားရှင်းစိတ်ကတော်ကျင်လာရင်နောက်စိတ်ကလေးကတွန်းတင် ကဘာလာသန်တည့်တဲ့ကဒီခန္ဓာကြီးကိုညားလာကြကဘာလာသန်တည့်တဲ့ကညားတယ်ကဘာလာသန်တည့်တဲ့ကယုံနာလေးဖြစ်လိုက်တာကလည်းသုတ်တံပေါင်းတွေမရင်နိုင်တော့ဘူးခန္ဓာတွေဖြစ်လာတဲ့လူခန္ဓာနတ်ခန္ဓာပြမခန္ဓာတလိษံခန္ဓာပိဋ္ဌခန္ဓာငရေခန္ဓာဒီခန္ဓာတွေဖြစ်လိုက်တာလည်းမနေဘူးဘာကြောင့်လဲတဲ့ဒီခန္ဓာကြီးကိုညားကြလို့မခံနိုင်တော့ပါဘူးနားတယ်ညောင်းလိုက်တာလို့အဲ့ဒီခန္ဓာကြီးကိုမရှိတာတွေကိုသွားသိတာအကုသိုလ်စိတ်တွေဖြစ်ကုန် မရှိတဲ့တရားတွေကိုအရှိထင်တယ်ညောင်းတယ်လို့ထင်တယ်ညောင်းတယ်လို့သိတယ်မခံနိုင်တဲ့ဒေါသအဲ့ဒီစိတ်တွေဖြစ်တာအဲ့ဒါအကုသိုလ်စိတ်တွေပဲအဲဒီအကုသိုလ်စိတ်တွေကိုအခုပြစ္ဆုတ်ပံကာလဖြောက်ကြဒီအကုသိုလ်စိတ်ကနေပြီးတော့ဝိပဿနာစိတ်ကိုပြောင်းညာအမှန်စိတ်ကိုယုံနာမဟုတ်သိကြယုံနာမှမသိတဲ့ပုဂ္ဂိုလ်မှန်သမျှကတော့သင်ညာလေးသိလို့ကတော့အပေမလို့အဲဘာကြောင့်မလွတ်တဲ့သေကာလီစဲစဲဒီအပင်ဒီသင်ညာလာလိမ့်မယ် ပဲတင်ညာလဲနားလိုက်တယ်ဆိုတဲ့တင်ညာကြိုက်လိုက်တယ်ဆိုတဲ့တင်ညာထုံတယ်ဆိုတဲ့တင်ညာအောင့်တယ်ဆိုတဲ့တင်ညာအဲကြက်တယ်ဆိုတဲ့တင်ညာချွေးကြလာတယ်ဆိုတဲ့တင်ညာပူတယ်ဆိုတဲ့တင်ညာရင်တုံတယ်ဆိုတဲ့တင်ညာအေးတယ်ဆိုတဲ့တင်ညာကြီးစလုံးရဲ့လို့ဆိုတဲ့တင်ညာလက်ရဲ့လို့တင်ညာပေါင်ရဲ့လို့တင်ညာမိမရဲ့လို့တင်ညာယောက်ျားရဲ့လို့တင်ညာအဲ့ဒီတင်ညာတွေလာလိမ့်မယ် အဲ့ဒီစင်ညာကြီးပျောက်သွားပြီပျောက်သွားမှဒီစင်ညာပျောက်သွားပြီဆိုရင်ဝိပဿနာဉာဏ်ဝိပဿနာစိတ်ယုံနာကိုတည်သွားပြီဆိုလို့ရှိရင်အကုသိုလ်စိတ်တွေချုပ်ကုန်ပြီဝိဇ္ဇာပညာဖြစ်နေပြီဟောဒါကြောင့်မလို့တရားအီးကြီးပါလေအယုတ်ချေချေအေခံခံလူသေးသေးမသေးတရားရဟဲ့သိခြင်းနဲ့သိရောဆိုတဲ့ဒီစိတ်ကိုထားရမယ် အကုသိုလ်စိတ်ဖြစ်နေတဲ့စိတ်ကိုဝိပဿနာကုသိုလ်စိတ်ကြီးဖြစ်အောင်အလင်းအမြန်ယုံနာမဟုတ်ပြောင်းပြစ်သေခြင်းနဲ့သေအယုတ်ကြည်ကြည်အေခါခါဆိုတဲ့ဒီစိတ်ကိုဒါတရာမလျှော့ပါနဲ့ဒီဟာနိတဲတဲ့ကြပြဒီယုံနဲ့ဒီနာဒီလိုလာလိမ့်မယ်အဲလာမယ်ဒီဝေဒနာတွေပဲလာလိမ့်မယ်ငါကိုယ်တော့ကသိနေတဲ့စိတ်တွေကဒင်းနဲ့တောင်းနဲ့ထုံနဲ့ကျင်းနဲ့အောင့်နဲ့ပူတယ်အေးတယ်လှုပ်တယ်ရွာတယ်လို့ဒီလိုသိနေတဲ့စိတ်တွေ အဲအခုဟာအဲ့ဒီစိတ်တွေကိုမဖြစ်အောင်လို့ဝိပဿနာစိတ်ရောက်အောင်ယုံနာပေါ်ကိုတင်ပြီးတော့တခါတည်းမဟာကုသိုလ်စိတ်ဝိပဿနာမဟာကုသိုလ်စိတ်ကြီးဖြစ်အောင်နိဗ္ဗာန်ပွားနိုင်တဲ့စိတ်ဖြစ်အောင် ပြောင်းနေတာဝတိဘောဝင်နေတာအဲအကုသိုလ်စိတ်တွေဖြစ်လာတဲ့စိတ်ဖြစ်လာရင်မဟာကုသိုလ်စိတ်ဝိပဿနာစိတ်ဖြစ်အောင်ပြောင်းတာမြန်မြန်ပြောင်းအလဲအမြန်နားတယ်ကြိုက်တယ်ထုံတယ်ကျင်းတယ်အောင့်တယ်လို့ဒီလိုမသိပါနဲ့အဲ့ဒီလိုသိလို့ချင်းအဲ့ဒါအကုသိုလ်စိတ်တွေအပယ်လေးပါကြမယ်စိတ်အဲ ဝေဒနာတစ်ခုပေါ်လာရင်တင်းနဲ့တောင်းနဲ့ထုံနဲ့ကျင်းနဲ့အောင့်နဲ့လို့မရှိပါလားဖောက်ပြန်တဲ့ရုပ်ဝေဒနာပါလားဝေဒနာဒီနာမယ်နာဤသဘောပါလောက်တတ်လဲခံစားပြီးပြက်ပါလားလို့အလင်းများပြောက်ပြက်နာရုပ်ပေါ်ဘူးမပြောင်းလို့နာတာကြီးသိနေလို့ရှိရင်ကိုကျိုးနေကြလိမ့်မယ်အဲနာတာကို မသိပါနဲ့ကြိုက်တာကို မသိပါနဲ့အောင့်နေလို့မသိပါနဲ့ ပြတ်တယ်လို့မသိပါနဲ့ပေါင်ရယ်ခြေစလုံးရယ်ခါရယ်တင်ပါရယ်ကောင်းရယ်ရင်ပါရယ်လို့ကြောရယ်လို့ဒီလိုမသိပါနဲ့ဒီလိုသိလို့ရှိရင်မိစ္ဆာဒိဋ္ဌိသမာဒိဋ္ဌိမဟုတ်ပါဘူးမိစ္ဆာဒိဋ္ဌိအပေသွားမဲ့စိတ်အဲယုံနာကိုသိလိုက်မဲ့စိတ်ကဘာလဲဖောက်ပြန်တဲ့ရုပ်ဝေဒနာဝေဒနာဒီနာနာဤသဘောဘာလို့တက်လဲခံစားပြီးပြက်တယ်ဆိုတာအဲ့ဒါရုပ်ရှင်နာစစ်ကိုအမှန်တရားပါအဲ့ဒီဆိုသိလိုက်ပြီးအဲ့ဒီစိတ်နဲ့သိကြမယ်ဆိုလို့ရှိရဲ့ အပေတကားပိတ်ပြီးနိဗ္ဗာန်ဝင်ကြပါလိမ့်မယ်စိတ်မြန်မြန်ပြောင်းပြစ်ပါအကုသိုလ်စိတ်ကိုမရှိတဲ့စိတ်ကိုပြောင်းပြစ်လိုက်ပါမရှိတာကိုအရှိထင်မနေပါနဲ့ရှိတာကိုသိပါရှိတာကဘာလဲဖောက်ပြန်တဲ့ရုပ်ဝေဒနာဝေဒနာဒီနာနာဤသဘောခံစားပြီးပြည့်တဲ့သဘောပဲဒါပဲရှိတယ်အဲဒါကိုသိပါဝေဒနာပြင်းရင်ပြင်းပြင်းလေးယူသွားပါဝေဒနာနှုံနှုံနှုံလေးယူသွားပါ နင်လားငါလားရှူရမယ်တရားလည်းမဟုတ်ပါဘူးအတိထားတာသဘောကိုလိုက်ပါနာဤသဘောယုတ်ဤသဘောကိုလိုက်ပါယုတ်ဤသဘောကိုလိုက်တော့နာဤသဘောလိုက်လဲယုတ်သဘောလည်းသိလာတာပဲယုတ်သဘောကိုလိုက်လဲနာဤသဘောသိလာတာပဲနာနဲ့ယုတ်နဲ့တွဲနေတာကိုဖောက်ပြန်တဲ့သဘောကိုသိလိုက်လို့ရှင်ဖောက်ပြန်တာဘယ်သူကသိနာကသိတာဖောက်ပြန်တဲ့သဘောတွေသိရင်နာမှာတွဲနေတယ်အဲခံစားတဲ့သဘောကိုသိလိုက်ရင်ယုတ်ဝေဒနာနာခံစားနေတယ်နာယုတ်တွဲတာကြီးတယ်တဘာဘာကိုတိရောက်လာရှုလိုက် အကုသိုလ်စိတ်ကနေပြီးတော့ဝိပဿနာကုသိုလ်စိတ်ကို ပြောင်းပြပါယုံနာမဟုတ်ပြောင်းပြပါချက်ချင်းကြာကြာကြီးနာတယ်လို့မသိပါနဲ့ခါမှာနင်လားငါလားလှုပ်ချလှုပ်ဖို့အချိန်ကြကြပါပြီ။ဘာကြောင့်လို့လဲသာသနာကြီးနဲ့မိတဲ့အချိန်ခါမှာ ဘောတာပန်ကြီးတွေဖြစ်ကြမယ်သရဂန်ကြီးတွေဖြစ်ကြမယ်အနာဂန်ကြီးတွေဖြစ်ကြမယ်ယဟန္တာကြီးတွေဖြစ်ကြမယ်ယဟန္တာမကြီးတွေဖြစ်ကြမယ်ဒီနောက်ပိတ်ဆုံးသားကအကုန်လုံးဒီမဲ့ယဟန္တာဖြစ်ပြီးနိဗ္ဗာန်ကိုကြမယ်လုံရင်ရမယ်မလုံလို့ကတော့ဘယ်တော့မှမရဘူးလားမအဲ့တော့အခုသိညာအထုတ်တဲ့ပုံကိုယ်တွေဒီမဲ့အလောင်းနေပါဗျာဘာကြောင့်လဲအလောင်းကြီးတွေသောတာပန်မဖြစ်သေးရင်သောတာပန်လောင်းသရဂန်မဖြစ်သေးရင်သရဂန်လောင်းအနာဂန်မဖြစ်သေးရင်အနာဂန်လောင်းယဟန္တာမဖြစ်သေးယဟန္တာလောင်းအလောင်းပဲဘယ်အလောင်းတော့ ရှင်းတဲ့ပုဂ္ဂိုလ်အလောင်းပဲအလောင်းတော့အလောင်းပဲသောတာပန်လောင်းတရာဂန်လောင်းအနာဂန်လောင်းလောင်းထားတာအဲရမှာပဲကြိုးစားရင်ရမှာအဲသရဘောဝရိယဘောတတိဘောသမာဓိဘောပညာဘောဘုံ၅ပါးလက်ကင်ထားလိုက်ပြီဆိုရင်ရမှာပဲအဲဒါကြောင့်မလို့ကြိုးစားအထုတ်ကြပါလို့အယုတ်ကြည်ကြည်အရေးခန့်ကဒီခန္ဓာကိုယ်ကြီးကိုမငဲ့ွက်ပါနဲ့လို့ကဘာလာစတည့်တဲ့ကငဲ့ွက်ပြီးတော့လာကြလိုက်တဲ့ဥစ္စာသံဃာကြီးကိုကြွက်ွှင်းလျှောက်လဲလာကြ။ဘာကြောင့်လဲတဲ့ဒီခန္ဓာကြီးညာခဲ့လို့ ဒီခန္ဓာကိုမညာပါနဲ့ဘုရားကဒီခန္ဓာကြီးကိုမညာနဲ့လို့ပြောတာမင်းတို့ခန္ဓာမဟုတ်ဘူးကွာတဲ့အတုပကြီးတဲ့ရုပ်တုံးရုပ်ခဲကြီးတဲ့ပုံပုံရမယ်တရားကြီးတဲ့အယုစုကြီးတဲ့ပြည့်ရမယ်တရားကြီးတဲ့ဒါကြီးကိုငါကောင်းသူကောင်းခင်မှတ်နေတာတဲ့အယုစုကြီးတဲ့အပုပ်အသိုးကြီးတဲ့တရားကြီးကငါကောင်းသူကောင်းယောက်ျားကောင်းမိန်းမကောင်းဆိုတာမရှိဘူးတဲ့ရှိတာကဘာလဲတဲ့ နာလက္ခဏာယုတ်လက္ခဏာအတုပလက္ခဏာလက္ခဏာလားရှိတယ်တဲ့အဲဒီတော့ဒီလက္ခဏာမမြင်ကြလို့သံသရာကရုပ်ဝဲလျှောက်လဲကြရအဲလက္ခဏာကိုမြင်အောင်ကြည့်ပါနာဤလက္ခဏာခံစားတဲ့သဘောယုတ်ဤလက္ခဏာဖောက်ပြန်တဲ့သဘော အတုပလက္ခဏာပုံမဲ့သဘောအယိုးကြားရမယ်သဘောတရားကိုသိနေရမယ်အဲဒီလိုသိပြီဆိုရင်နာဤလက္ခဏာလည်းမြင်တယ်ယုတ်ဤလက္ခဏာလည်းမြင်တယ်အတုပလက္ခဏာလည်းမြင်တယ်ဟောလက္ခဏာပုံမှာတတ်မြင်တော့တာအဲဒီတော့ငါပြုတ်ရော မကြော့ပါနဲ့ဝေဒနာခံစားရရင်ပြင်းပြင်းလေးယူသွားပါခန္ဓာကိုယ်ကိုကြည့်ဝေဒနာပြင်းထန်တဲ့နေရာကိုစိတ်အာရုံနဲ့ကြည့်အဲခန္ဓာကိုယ်ကြီးပိုးလောင်ရင်တေသောတတ်တွေလောင်ကျွမ်းနေတာကပ္ပတိမျက်စိနဲ့ဖွင့်ကြည့်လို့စိတ်အမြင်သဘောအမြင်မြင်လာလိမ့်မယ်မိတွေလောင်ကျွမ်းနေတာတစ်ခါမြင်လိမ့်မယ်အဲရင်ထဲနှလုံးထဲကြက်နေလို့ချင်းကြက်တဲ့နေရာကိုစိတ်အာရုံနဲ့ကြည့် ကြပ်ပြီဆိုရင်ခန္ဓာကိုယ်ကြီးဖောရောင်ပြီးတခါတည်းကိုဓာတ်ကြီးမြင်လာတယ်အဲထုံကျင်ကြိုက်ခဲပြီးတော့တခါမခံလာတာတွေ့လာပြီဆိုရင်အာယုံလေးနဲ့အဲ့ဒီကြည့်လိုက်လို့ရှိရင်အယိုးစုကြီးမြင်လိုက်မာဖို့သဘောတရားကိုအယိုးစုဆိုတာအမြင်တတ်တယ်အထင်တတ်တယ်အမြင်အထင်တတ်ကပါလေဒိဋ္ဌိပြုတ်တာအမြင်တတ်ကတဏှာတတ်တာအမြင်တတ်ကဲအထင်တတ်ကဲတဲ့အမြင်သဘောအထင်သဘောသဘောတွေမြင်ရမှာပရမတ်တိအမြင်သဘောကပါလေယုတ် အထင်သဘောကနာနာပြက်ကဲရုပ်ပြက်ကဲတော့ဘုရားကဟောထားတယ်နာပြက်ကဘယ်ဟာလဲဝေဒနာတွေဖြစ်လဲဖြစ်လဲအဲ့ဒါနာပြက်ခေါ်တယ်အမြင်ပြက်ကဘာလဲရုပ်ပြက်သဘောအမြင်မနှောအမြင်စိတ်အမြင်ရုပ်ပြက်ကြီးအတုပရုပ်ကြီးကိုလက္ခဏာကိုမြင်နေတာအဲ့ဒါပါလေအမြင်ပြက်ခေါ်တယ်အထင်ပြက်ကဒိဋ္ဌိသာအမြင်ပြက်ကတဏှာသာတဏှာနဲ့ဒိဋ္ဌိ ပတ်တာဗမပဌာန်တွဲသတ်ခိုင်းတာဒါကြောင့်မလို့စိတ်အာယုံလေးနဲ့လည်းပဲခန္ဓာကိုကြည့်ပါမြင်လာပါလိမ့်မယ်လို့အတုပမြင်နေတဲ့ပုဂ္ဂိုလ်ကအတုပလက္ခဏာကိုမြောင်ကြည့်ဝေဒနာမြင်တဲ့ပုဂ္ဂိုလ်ကဝေဒနာကိုနာဤလက္ခဏာခံစားပြီးပြက်တဲ့သဘောလေးကိုဘယ်လိုခံစားတယ်လဲကိုဒါကိုလိုက်တင်းနဲ့တောက်နေလို့မရှုနဲ့အဲနာဤလက္ခဏာခံစားပြီးပြက်တဲ့သဘောလေးကိုခံစားပြက်ခံစားပြက်ခံစားပြက်ဘယ်လိုခံစားတယ်လဲသူသဘောကိုကြည့်တင်းနာလေးလည်းခံစားမယ် တောင်းတာလေးလည်းခံစားမယ်ခံစားတဲ့သဘောတရားတစ်ခုတည်းကိုတင်းတာလည်းတင်းတာလည်းခံစားမယ်တောင်းတာလည်းခံစားမယ်ထုံတာလည်းခံစားမယ်ကျင်တာလည်းခံစားမယ်အောင်လာတာလည်းခံစားမယ်ကြိုက်လာတာလည်းခံစားမယ်ရလာတာလည်းခံစားမယ်ချွေးကြလာတာလည်းခံစားမယ်ပူတာလည်းခံစားမယ်အေးတာလည်းခံစားမယ်လှုပ်တာလည်းခံစားမယ်တွန်းတာလည်းခံစားမယ်ရင်းရိုင်တာလည်းခံစားမယ် နာဤသဘောတရားလက္ခဏာနာလက္ခဏာကခံစားတာပဲရှိတယ်။ तू ကခံစားတဲ့သဘော तू ဖောင်းနေတာကိုခံစားပြခံစားပြခံစားတာပဲရှိရုပ်ကလည်းတစ်ခုပဲတစ်ခုဖြစ်လိုက်ပြလိုက်ဖြစ်လိုက်ပြလိုက်ဖောက်ဖောက်ပြန်နေတဲ့သဘောတရားဒါပဲရှိအဲဒါကိုမသိဘူးသွားပြီးတော့မရှိတဲ့တရားကိုသွားပြီးတော့သိလိုက်တော့ပါလေတဲ့အကုသိုလ်စိတ်တွေ မရှိတဲ့စိတ်တွေဖြစ်တယ်တင်းနဲ့တောင်းနဲ့ထုံနဲ့ကျင်းနဲ့အောင်နဲ့ပူတယ်အေးတယ်လှုပ်တယ်ပေါက်ပဲကြီးပဲလက်ပဲကိုယ်ပဲမိမပဲယောက်ျားပဲချော်တယ်လှတယ်မရှိတဲ့စိတ်တွေအဲ့ဒါတွေကဘာလဲတဲ့အဲအပင်ဆင်းမဲ့စိတ်တွေအဲဒီစိတ်တွေကိုမသိပါနဲ့ဒီစိတ်တွေသိရင်အပယ်ဆင်းပါလိမ့်မယ်ဒီစိတ်တွေမသိဘဲနဲ့ဘာကိုသိမလဲထောက်ပြန်လာတဲ့ရုပ်တွေကိုအော်တင်းနဲ့တောက်နဲ့ထုံနဲ့ကျင်းနဲ့ဆိုတော့မရှိတဲ့တရားပဲမရှိတဲ့တရားကငါအရှိတင်ခဲ့တယ် ရှိရတရားကဘာလဲဖောက်ပြန်တဲ့ရုပ်ဝေဒနာဝေဒနာဒီနာမယ်နာဤသဘောဘာလောက်တာတဲ့သူသဘောကိုလိုက်ကြည့်ပါနာဤသဘောကိုလိုက်ကြည့်ဘယ်လိုတွေ့မလဲဆိုရင်ခုနဟောသလိုခံစားပြခံစားပြခံစားပြတင်နာခံစားတောင်းနာခံစားထုံနာခံစားအောင့်နာခံစားတတ်တာခံစားခံစားပြခံစားပြခံစားပြခံစားပြခံစားပြခံစားပြီးပြက်တဲ့သဘောတရားတစ်ခုတည်းဖြစ်နေလိမ့်မယ်။အော်လမ်းဆုံးနေလမ်းဆုံးနေပြီလမ်းဆုံးရွာတွေ့ပြီခံစားပြီးပြက်တာပဲရှိတော့တယ်ပြက်ပြက်ဆုံးနေနာပြက်ပြက်ဆုံးပြီ။

သောတာပန်ဖြစ်ပါတယ်အခုသောတာပန်စိတ်ကိုကြည့်ဝစီဘောအဝယ်ခိုင်းတာဘာကိုနာတယ်လို့သွားပြီးလိုက်မှာသုံးလို့နာတယ်လို့သွားပြီးလိုက်ရင်အကုသိုလ်စိတ်ဖြစ်သွားပြီအဲဒီစိတ်တွေဖြစ်မှာသုံးလို့ပြင်းပြင်းလေးအယူခိုင်းတာအဲဝေဒနာပြင်းလာလို့ပြင်းပြင်းလေးယူသွားပြင်းပြင်းလေးယူလိုက်ပြီဆိုလို့ရှိရဲ့ နာဖြစ်ဖြစ်တဲ့သဘောကိုသိလာလိမ့်မယ်နာဟာဒုက္ခဒုက္ခခံစားတဲ့သဘောလေးကိုသိရနာဟာဒုက္ခဝေဒနာမခံစားနိုင်ဘူးအနာကြောက်တာအဲဒီတော့ပြင်းပြင်းလေးရှူသွားလိုက်တော့ဝေဒနာမှာဥပါဒါမဖြစ်နိုင်ဘူးအနမောနာရာကြီးပေါ်လို့နာရာကြီးသွားသိနေလိမ့်မယ်အဲဒီတော့မသိနိုင်အောင်ပြင်းပြင်းလေးရှူလိုက်တော့နာဟာနာရိယဖြစ်နာဒုက္ခနဲ့ဒုက္ခကခံစားနေပါလား အဲဒီလိုဒုက္ခနဲ့ဒုက္ခခံစားနေတဲ့နာသဘောကိုပေါက်သွားပြီဆိုရင်နာငါလည်းသူ့သဘောပါလားလို့ဆိုတော့နာအနတ္တမြင်လာလေနာငါထားတဲ့နေရာနေတဲ့အောက်မေ့နာတိယကိုထားလို့လည်းမရဘူးဝေဒနာသွားသိလိုက်တယ်ဝေဒနာထားလို့လည်းမရဘူးဒုက္ခဝေဒနာမခံစားရင်တော့ဘယ်သွားသိနာတိယပြေးသိလိုက်အဲနာတိပြပြေးသီးလိုက်ဝေဒနာသီးလိုက်နာတိပြပြေးသီးလိုက်ဝေဒနာသီးလိုက်အဲ့တော့နာသူသဘောဆိုတာသိလားဩနာသဘောကဒါကိုငါထားတဲ့နေရာမနေဘူးဒုက္ခနဲ့ဒုက္ခ နာခံစားတယ်ဒုက္ခဝေဒနာတော့မခံစားခြင်းတော့ဘယ်ပြေးလဲနာနာသီးပြပြေးသေးလိုက်ဩသူသဘောပါလားသူသဘောဆိုတာအနတ္တနာအနတ္တအဲ့ဒါကြောင့်မလို့ဝေဒနာပြင်းပြင်းပြင်းလေးရှူပါနာသဘောကိုသိလာအောင်အဲနာသဘောဟာဒုက္ခဝေဒနာတော့မခံစားခြင်းဘူးဒုက္ခဝေဒနာဒလတကြီးခံစားတယ်အဲ့ဒါကြောင့်မလို့ဝေဒနာပြင်းပြင်းပြင်းလေးရှူသွားပါနာဖြစ်ဖြစ်တဲ့သဘောနာသဘောကိုသိလာအောင်လို့နာအနတ္တမြင်အောင်လို့ နာအနတ္တမြင်လိုက်တဲ့ကြိုင်နဲ့တည်းရုပ်အနတ္တပါမြင်မယ်။ဒါကြည်လေးပါပေါက်ပြန်နေတဲ့ဥစ္စာသူသဘောပဲလို့သိလာတယ်။အော်နာကလည်းသူသဘောရုပ်ကလည်းသူသဘောနာကလည်းအနတ္တရုပ်ကလည်းအနတ္တနာကလည်းအနိစ္စရုပ်ကရုပ်ကလည်းအနိစ္စနာအနိစ္စရုပ်အနိစ္စနာဒုက္ခရုပ်ဒုက္ခနာအနတ္တရုပ်အနတ္တလက္ခဏာသုံးပါးတတ်မြင်ပြန်တာပဲ။အဲအဲဒီတော့ဒုက္ခနဲ့ဒုက္ခခံစားတဲ့သဘောတရားကိုမြင်လိုက်လို့သူသဘောသူဆောင်းနေပြီ။နာကလည်းသတ်သတ်ဖြစ်ပြီ။ နာငါလည်းသူ့သဘောဖြစ်ပြီဆိုရဲအနိစ္စလည်းမြင်မယ်ဒုက္ခလည်းမြင်မယ်အနတ္တလည်းမြင်မယ်အနတ္တအနိစ္စဝိဇ္ဇာဉာဏ်ရပြီနာမောမှာအနိစ္စဝိဇ္ဇာဉာဏ်ရပြီဆိုရဲဒုက္ခဝိဇ္ဇာဉာဏ်လည်းရလာတယ်ဒုက္ခဝိဇ္ဇာဉာဏ်ရလာလို့ဒုက္ခသစ္စာမြင်လာပြီဆိုရဲသူ့သဘောဆိုတဲ့အနတ္တဝိဇ္ဇာဉာဏ်ရလာတယ် နာမောကအနိစ္စဝိဇ္ဇာညာဒုက္ခဝိဇ္ဇာညာအနတ္တဝိဇ္ဇာညာရပြီဆိုလို့ရှိရင်သူသဘောမြင်ပြီဆိုလို့ရှိရဲ့ရုပ်တွေကလည်းတစ်ခုပြီးတစ်ခုဖောက်ပြန်နေတယ်ပြစ်လိုက်ပြစ်လိုက်အနိစ္စမြင်လာတာပဲဒီရုပ်နဲ့ဒီနာပြစ်လာရင်ဒုက္ခကြီးပဲဆိုတာရုပ်ဒုက္ခမြင်လာတာပဲဒီရုပ်ဒုက္ခကလည်းမဖြစ်ခြင်းမလဲမနေရသူသဘောပါလားဆိုတာရုပ်အနတ္တမြင်လာတာပဲရုပ်ရုပ်အနိစ္စရုပ်ဒုက္ခရုပ်ရုပ်အနတ္တနာအနိစ္စနာဒုက္ခ နာအနတ္တာဟောပြင်းလာတာပဲအဲဒီလိုသေးသေးချာချာပိုင်ပိုင်ပြပြနေရင်ငါပြုတ်ရောဗျနိဗ္ဗာန်ဝင်သွားရောအဲကြိုးစားပါသရာစိတ်တင်မှာရှေ့စိတ်ကတော်ခြင်းနောက်စိတ်ကလေးကတွန်းတယ်ဒီချိန်ခါလေးမှာကိုယ့်ဘုကိုလောက်ကြရတာသရာရှိဖို့အရေးကြီးတယ်အဲရှေ့စိတ်ကတော်ခြင်းလာရင်နောက်စိတ်ကတွန်းတယ်အယုံကြည်ကြည်အရေးခါခါလူသေးရင်သေးဟဲ့မသေးတရားရအခုနေသေးရင်ငါမြတ်တယ်ဆိုပြီးတော့တခါတည်းကိုတွန်းမှာ ဒီလိုမှမတွန်းလို့ရှိရင်ဝေဒနာလေးတစ်ခုဖြစ်လာရင်နာလိုက်တာတော်မှပဲဆိုလို့ရှိရင်သေခါလေးဆဲဆဲကြပြီဆိုလို့ရှိရင်အဲ့ဒီနာရာကြီးလာလိမ့်မယ်အဲ့ဒီလိုနာရာကြီးသိပြီဆိုရင်ကိုကျုံးနေပြီလို့သာတစ်ခေတ်ကြမှာငါတော့အပယ်လေးပါကိုလေးပဲထောက်ပြီးတော့ငါမိုးကြောခိုင်းရတော့မယ်တလိ္ခာဖြစ်တော့မယ်လို့သာတစ်ခေတ်ကြမှာဒါကြောင့်မလို့အသိပေးနေတာတရားတော်အများသရာအရေးကြီးတယ်အဲမလျှော့ပါနဲ့သရာအရေးကြီးတယ်သေခြင်းနဲ့သေရောဆိုတဲ့ဒီစိတ်ကိုထားပါ ဝေဒနာပြင်းရင်ပြင်းပြင်းလေးရှူသွားရှော့မပေးပါနဲ့အဝိဇ္ဇာနဲ့ဝိဇ္ဇာနဲ့စစ်တိုက်နေတာဟုတ်အဝိဇ္ဇာစိတ်ကိုဝိဇ္ဇာစိတ်ကိုပြောင်းနေတာအဲအဝိဇ္ဇာစိတ်အဝိဇ္ဇာစိတ်ကအာသမသာပါစေနဲ့အဝိဇ္ဇာစိတ်အာသာလို့ရှိရဲ့နာတယ်ကြိုက်တယ်ဒုံနဲ့တင်တယ်ငါတော့မခံနိုင်တော့ပါဘူးငါတော်မှပဲဆိုအဝိဇ္ဇာစိတ်ကအာသာပြီဘုံသဘောကိုသုံးအောင်လိုက်ပြီးတော့ဝိဇ္ဇာညာရပြီ နာသဘောအကျုံသဘောသိလိုက်ပြီဆိုရင်ဖြင့်ဝိဇ္ဇာအာသာပြီဝိဇ္ဇာဉာဏ်ရပြီတဲ့ပုဂ္ဂိုလ်ကတခါတည်းကိုပျောက်မသွားသေးနဲ့နော်အတုပလက္ခဏာမျိုးရုပ်တုံးရုပ်ခဲကြီးကိုပုတ်တာပွာတာကြီးအယိုးစုကြီးမြင်နေတဲ့ပုဂ္ဂိုလ်ကမလွတ်နဲ့တော့ဒါကိုတလစီကြီးမြင်အောင်ကြီးဝေဒနာကိုခံစားနေရတဲ့ပုဂ္ဂိုလ်ကနာဤလက္ခဏာ ဝေဒနာသည်နာနာဤသဘောပါလို့ကြတဲ့သူသဘောကိုလိုက်ကြည့်ခံစားပြီးပြက်တဲ့သဘောလေးကိုရှောက်ပြီးကြည့်အာသုဘလက္ခဏာမြင်တဲ့ပုဂ္ဂိုလ်အာသုဘကိုမပြောက်စေနဲ့တခါတည်းတီအောင်ရှုတာသမာဓိပညာဆိုတာလားပဲအဲ့ဒီအာသုဘယုတ်တိမပြောက်တော့ဘူးဆိုတာသမာဓိအပြစ်တလစီကြီးမြင်နေတာပါဘာလဲပုတ်တိုက်ပွားလိုက်အာအပြစ်ကြီးကိုတလစီကြီးမြင်နေတာကအဲ့ဒါပညာသမာဓိပညာယူလာပါ အစင်းနေမြင်နေတဲ့ပုဂ္ဂိုလ်ကလည်းမျက်စိအာယုံထဲမှာစိန်နာတွေဝါရာတွေဖြူရာတွေမဲရာတွေဗရမယာရောင်မြရောင်တွေဖြစ်လိုက်ပြက်လိုက်ပြက်လိုက်ပြက်လိုက်ပြက်လိုက်ပြအော်ဖောက်ပြန်နေပါလားတခုပြီးတခုပြက်လိုက်ပြက်လိုက်ပြက်လိုက်ပြက်လိုက်ရုပ်ဆိုတဲ့သဘောဖောက်ပြန်နေပါလားဆိုပြီးတော့ယောနီသောမနတိကာရနှလုံးသွင်းမှန်ပါစိန်နဲ့ဝါတယ်ဖြူတယ်ဗရမယာရောင်မြရောင်တို့ဒီလိုမသတ်မှတ်ပါနဲ့ရေမြေတောတောင်သမုတ်တရားရဲတို့မသတ်မှတ်ပါနဲ့တခုပြီးတခုဖြစ်ပြီးပြက်တဲ့သဘောလေးသာသိပါ တခုပြီးတခုဖြစ်တာနဲ့ပြက်တာနဲ့ဖြစ်တာနဲ့ပြက်တာနဲ့ဖြစ်လာတာလည်းသိလိုက်ပြက်သွားတာလည်းသိလိုက်ဖြစ်လာတာလည်းသိလိုက်ပြက်သွားတာလည်းသိလိုက်ဩဖြစ်ပြီးပြက်ရပါလားရုပ်ဆိုတဲ့သဘောဖောက်ပြန်နေပါလားလို့စိတ်ပြောင်းပလိုက်အဲ့ဒါအရှုကမှန်အောင်လုပ်ပေးနေတာအကုန်လုံးဟာတရားကြီးပဲပေါ်လာသမျှတရားမတရားတာကမရှိတာရှိတာကတရားတာရှိတာကဘာလဲယုံနဲ့နာမရှိတာကဘာလဲမတရားတာက တွားသေးတာမရှိတာသေးတာနားတယ်ကြိုက်တယ်စိတ်နဲ့ဝါတယ်ဆိုတာမရှိတာဖောက်ပြန်နေတဲ့သဘောကပါလေရှိအဲ့ဒီရှိတာကိုသိပါမရှိတာကိုမသိပါနဲ့ရှိတာကရုပ်သဘောနာမ်သဘောအတုပသဘောဒါပဲရှိအဲ့ဒီသဘောကိုသာသိပြီသိလိုက်ပြီဆိုရင်ငါဆိုတဲ့အယူမအမမအတ္တပြုတ်သွားလိမ့်မယ်အတ္တပြုတ်လိုက်တဲ့တပြိုင်နက်တည်းအနတ္တမြင်တာပဲ ရှိပါတယ်ကြိုးစားပါရှော့မြမပေးပါနဲ့ဝေဒနာကိုပညာမပေးပါနဲ့ဝေဒနာပညာလွတ်ပြီးဝေဒနာပညာဖြစ်အောင်ရှုပါရှိကအရိယာကြီးတွေဟာညာပဲဆိုရင်တိတ်စိတ်ပြီးဆိုတော့ကောင်းကြောလင်းပဲကြတခါတဲ့ကိုနင်းလားငါလားတမာရီယူတာပဲအဲ့ဒီချိန်ခါမှာစိတ်ကလေးကဟိုရောက်ဒီရောက်မရောက်တော့ဘူး သမာဓိအားကြီးကောင်းတာအဲဒကမာကြီးတို့လည်းပဲအခုညဘက်ကနင်းနာငါလာပေးနေတာသရာရှိလို့ရှိရင်တော့သမာဓိအားကြီးကောင်းပြီးတော့ပညာကြီးဖြစ်ကြအောင်အဲစူးစမ်းရင်ရမယ်မစူးစမ်းလို့ကတော့မရဘူးဗျာအဲပေါ်ပေါ်ဆာဆာလှုပ်လှုပ်ကတော့ပေါ်ပေါ်ဆာဆာပဲရလိုတော့မရဘူးလုံးတော့ကလေးကတော့ရမယ်အဲအဲ့တော့လုံးမှရမယ်တရားဟာလုံးကြပါအယုံကြည်ကြည်အေးခံခံပြက်ခြင်းနဲ့ပြက်ရောဆိုတဲ့သရာပဲ စိတ်ကလေးတွေဖြစ်လာတော်ကျင်တဲ့စိတ်ကလေးဖြစ်လာရင် နောက်စိတ်ကလေးကတော်အဲတော်ကျင်တဲ့စိတ်ကလေးဖြစ်ပေါ်လာတာကဘာလဲတဲ့မခံစားခြင်းတဲ့စိတ်ကအဲ့ဒါဒေါသစိတ်အကုသိုလ်စိတ်ပဲနောက်ကတွန်းတင်တဲ့စိတ်ကဘာလဲငါမှမဟုတ်ပဲပဲဘယ်နှဘာတော်ကျင်တာလဲနောက်စိတ်ကလေးကတွန်းတင်လိုက်တာဥစ္စာဘာလဲတဲ့အဲ့ဒါကုသိုလ်စိတ်ပဲအဲအကုသိုလ်စိတ်ကုသိုလ်စိတ်ရှစ်စိတ်နောက်စိတ်ရှစ်စိတ်ကလာတယ်ကြိုက်တယ်လို့တော်ကျင်တဲ့စိတ်ပြင်းတဲ့စိတ် ဒီစိတ်ဖြစ်လာပြီဆိုရင်နောက်စိတ်ကလေးကတွန်းတယ်ငါမှမဟုတ်ပဲယုံနာတာရှိတာပဲဆိုပြီးတော့နောက်စိတ်ကလေးကတွန်းတယ်လိုက်လို့ရှိရင်အဲ့ဒါဝိဇ္ဇာစိတ်အဝိဇ္ဇာဝိဇ္ဇာရှေ့ကတော်ကျင်တဲ့နာရဲကြိုက်တဲ့ထုံတဲ့ကျင်တဲ့မခံနိုင်ဘူးဆိုတဲ့ဒီစိတ်ဖြစ်လာရင်အကုသိုလ်စိတ်အဲ့ဒီစိတ်ဖြစ်လာရင်နောက်စိတ်ကလေးကတွန်းတင်လိုက်ငါမှမဟုတ်ပဲယုတ်ကဖောက်ပြန်တယ်နာကဝေဒနာခံစားတယ်နာယုတ်တာရှိတယ် နာသူမရှိကြိုက်သူမရှိထုံသူမရှိအောက်သူမရှိရုပ်နဲ့နာနဲ့သာရှိအဲ့ဒီလိုစိတ်ကလေးများများပြောက်ပြည့်တိုက်ပါကြိုးစားပါသရာသိတ်တယ်မှာအဲနင်လားငါလားတိုက်ပါလျှော့မပေးပါနဲ့ဒီခန္ဓာကြီးကိုမညာပါနဲ့ကဘာလာသန်တရတက်ကဒီခန္ဓာကြီးညာလာတာအခုတည်းဒီပဲညာတော့ဆိုလို့ချင်းတရားမရပါဘူး ရုပ်သဘောနာမ်သဘောကိုအဆုံးလိုက်ရပါလိမ့်မယ်ရုပ်သဘောနာမ်သဘောအဆုံးလိုက်မှရုပ်သဘောနာမ်သဘောကိုအဆုံးသိပါတယ်အဲဒီအဆုံးမှမသိလို့ရှိရဲ့သေဃာတိတဲ့တဲ့ဒီအဆုံးမသိလို့ရှိရဲ့ဘယ်လိုလုပ်မလဲမသိရဘူးအဆုံးမှမသိတဲ့ပုဂ္ဂိုလ်ဘယ်ကလာရတရားရမလဲအဆုံးသိမှနာဤအဆုံးယုတ်ဤအဆုံးအဆုံးအဲ့ဒီလိုမြင်ပြီးဆိုလို့ရှိရင်သိတတ်ပါတယ်ဒီလိုမှယုတ်အဆုံးနာအဆုံးကို မမြင်လို့ရှိရင်အဆုံးကိုသူ့သဘောကိုလိုက်မကြည့်လို့ရှိရင်ရုပ်သဘောနာမ်သဘောကိုလိုက်ရမှာရုပ်သဘောကဘယ်လိုဖောက်ပြန်နေတယ်နာမ်သဘောကဘယ်လိုခံစားနေတယ်ခံစားတဲ့သဘောတရားရဲ့ဖောက်ပြန်တဲ့သဘောတရားရဲ့အဲ့ဒီသဘောတရားတွေကုန်စင်အောင်သိပါလိမ့်မယ်အဆုံးလိုက်ရင်အဆုံးတွေ့တာပဲအဆုံးမလိုက်လို့ရှိရင်အဆုံးဘယ်တော့မှမတွေ့ဘူးအဲ့တော့ကြိုးစားပါဝေဒနာပြင်းပြင်းလေးရှူသွားရှော့မပေးနဲ့ ဒီခန္ဓာကြီးကိုညားမနေနဲ့နာတယ်မရှိဘူးကြိုက်တယ်မရှိဘူးနာဝေဒနာခံစားနေတာခံစားတဲ့သဘောတရားတစ်ခုတည်းသာသိနာတယ်ကြိုက်တယ်လို့မသိပါနဲ့မရှိတာသွားသိလိုက်ပြီဆိုရင်ဥပါဒံတရားတွေဝေဒနာတဏှာကုသွားမယ်ဝေဒနာတဏှာမကုရအောင်ဝေဒနာဤသဘောတရားနာဤခံစားမှုကိုခံစားတဲ့သဘောတရားလေးကိုသာလိုက်သွားပါ ရုပ်ပြက်ကြီးမြင်တဲ့ပုဂ္ဂိုလ်ကရုပ်ပြက်ကြီးကိုအာယုံလေးနဲ့ကြည့်ပြီးတော့သဘောကိုကြည့်နေပါဘယ်လိုပြက်တယ်လဲဆိုတဲ့ဥစ္စာသူ့သဘောကိုလိုက်ကြည့်ပါရုပ်ပြက်ကြီးကိုအတုပတရားကြီးကိုမတင်တယ်တာကြီးမြင်ပြီဆိုရင်ဒီတဘောအတဲ့နိဗ္ဗာန်သွားတော့မယ်ဝေဒနာမြင်နေလို့ရှင်ဒိဋ္ဌိကတော့ပြုတ်မယ်အပယ်လွတ်မယ်ဝေဒနာခံစားနေရလို့ရှင်နာဤလက္ခဏာကိုခံစားတဲ့သဘောကိုသာသိပါနားရဲကြိုက်တယ်လို့သွားပြီးတော့မသိလိုက်ပါနဲ့ဝေဒနာဘောကို ဝေဒနာပေါ်ကိုဝေဒနာတစ်ခုပေါ်လာရင်နာရဲကြိုက်တယ်လို့သွားသိရင်မိစ္ဆာဒိဋ္ဌိအဲ့ဒါအပေသွားမယ်အဲ့တော့ဝေဒနာတစ်ခုပြစ်လာလို့ရှိရဲ့အော်ဖောက်ပြန်တဲ့ရုပ်ဝေဒနာပဲဝေဒနာဒီနာနာဤသဘောပါလဲခုသဘောကိုလိုက်ကြည့်နာသဘောလိုက်ရင်နာသဘောကိုလိုက်ကြည့်ရမယ်အဆုံးကြည့်ရရုပ်သဘောကိုလိုက်ရင်ရုပ်သဘောကိုအဆုံးကြည့်ရအတုပသဘောကိုလိုက်ရင်အတုပသဘောကိုဆုံးအောင်ဘယ်လိုပြက်တယ်လဲဘယ်လိုပြက်လဲဆိုတာ site လိုက်ပြီးသူသဘောကြီးကြည့်ရ ငါသဘောကိုမလုံးနဲ့အဲသူသဘောကြည့်ရင်သူသဘောတွေးလိုက်မယ်အတုပသဘောမြင်နေလို့ရအတုပသဘောကိုတွေးလိုက်မယ်ရုပ်ဤမဟာဗုဒ္ဓကြီးလေးပါရုပ်လက္ခဏာလိုက်ရင်မဟာဗုဒ္ဓကြီးလေးပါရုပ်ဟာဘယ်လိုဖောက်ပြန်နေတယ်လဲဆိုရင်ဖောက်ပြန်တဲ့သဘောကိုအဆုံးလိုက်ကြည့်နာငိုဝေဒနာကိုလိုက်တော့မယ်ဆိုရင်ခံစားဖို့သဘောကိုအဆုံးလိုက်ကြည့်သူသဘောကြီးကြည့်ရမှာငါသဘောမလုံးနဲ့ငါသဘောလုံးလို့ရှိရင်အတ္တ သူသဘောကိုလိုက်လို့ချင်းအနတ္တမြင်လိမ့်မယ်သူသဘောကိုအဆုံးကိုတွေးလိမ့်မယ်အဲ့တော့ကြော့မပေးကြနဲ့ဓမ္မကြီးတွေနေလားငါလားလုံမှရမှာမညာနဲ့ခန္ဓာကိုအယိုးကြည်ကြည်အေခန်းခန်းလူသေးသေးမသေးတရားရဟဲ့ငါတို့အခုရက်ထူးအဲနေထူးနေမြရက်ထူးရက်မြပင်းကြခါကြီး ဒီရက်ကလေးမှဒီရက်ကလေးမှဖြင့်ငါတို့တရားနဲ့ပဲငါတို့သိခြင်းနဲ့သိရောဆိုပြီးဒီတရားနဲ့ပဲငါသိတော့မယ်ဆိုပြီးဒီသရာသိတာဒီရက်ပိုင်းလေးမှာဖြင့်အယုကြည်ရင်ကြည်အရေးခါရင်ခါလူသိရင်သိငါဒီတရားတော်မြတ်ဟာဖြင့်အစနာသဘောကိုလည်းငါအဆုံးလိုက်တယ်ယုံသဘောကိုလည်းငါအဆုံးလိုက်တယ်အတုပသဘောမြင်တဲ့ပုဂ္ဂိုလ်လည်းအတုပသဘောငါအဆုံးလိုက်မယ်ဆိုပြီးတော့အဆုံးအဆုံးကိုသူ့သဘောကိုလိုက်ကြည့်ပါမြင်ပါလိမ့်မယ်ပေါ်လာသမျှဟာတရားကြီးပဲ မတရားတာဆိုတာရှိတာမဟုတ်ဘူးတရားတဲ့အာက ရှိတာမတရားတာကဘယ်တော့မှမရှိဘူးကြိုးစားပါကြောက်မပေးနဲ့နော်အဲအဲအခုဒါအတိတ်ကာလတုန်းကဝတ်ကျွေးတွေပါလို့ရှိရင်ခံစားနေရမှာပဲအဲ့ဒါဒီဝတ်ကျွေးတွေကိုနိုင်အောင်တိုက်ဒီဝတ်တွေကိုလွန်မြောက်အောင်တိုက်ဒီရုပ်နဲ့ဒီနာဖြစ်လာရင်ဒီဒုက္ခကြီးခံရမယ် ဘေးတွေခံရမယ်ဝတ်တွေခံရမယ်အဲ့ဒါဝတ်တွေပဲခံစားနေရတာဒီဝတ်အဲတရုပ်နဲ့ဒီနာရလာတော့ဒုက္ခနဲ့ဘေးနဲ့ဝတ်နဲ့ဒါရလာပဲကြိုးစားပါသရာစိတ်တွေမှာကြော့မပေးပါနဲ့ဝတ်ကိုလော့အောင်ရုံးပါဒီဒုက္ခကြီးကိုလွတ်မြောက်သွားအောင်ဒီဒုက္ခကြီးဟာမသိကြတော့ဒီယုံနဲ့ဒီနာလိုချင်တဲ့ကဲဒီယုံနဲ့ဒီနာလိုချင်ကြသေးလား ကဲမဖြစ်ခြင်းပဲတဲ့မနေရဘူးဖြစ်ပြီမခံစားခြင်းပဲတဲ့မနေရဘူးခံစားရပြီဒါကြောင့်ဘုရားဟောတာလေဒီယုံနဲ့ဒီနာဖြစ်လာရင်မချစ်ဖဲနဲ့ပေါင်းရတယ်ကဲချစ်ကြသလားဒီဝေဒနာတွေကိုအဲဘုရားကတော့မချစ်ဖဲနဲ့ပေါင်းသိနေရတယ်ဒါကြောင့်မလို့မချစ်ပေါင်းသိချစ်ွယ်ွယ်လိုရင်မရတဲ့ဒုက္ခဟဲဒီယုံနဲ့ဒီနာ မချစ်ပေတဲ့ပေါင်းသင်ဆက်ဆံရပြီ။ဘာကြောင့်ပေါင်းသင်ဆက်ဆံရသလဲ။အတိတ်ကဒါနာမှုလေးပြုလို့သီလမှုလေးစောက်တည်လို့နာယုတ်ကိုလိုခြင်းလို့လူချမ်းသာကိုလိုခြင်းလို့တောင်းတာလို့ဒီနာယုတ်ကိုရပြန်တော့ဘာတွေရသလဲ။ဒုက္ခကြီးပဲရတယ်။ဒုက္ခကဘယ်ဟာလဲ။ဝေဒနာတွေပဲရရတယ်။ဘယ်ဝေဒနာတွေရတယ်တဲ့ဒါနမူလေးပြုလိုက်တဲ့ဒီဝေဒနာတွေကိုတောင်းယူတယ်။သီလမူလေးစောင့်တည်လိုက်တဲ့ဒီဝေဒနာတွေတောင်းယူတယ် ဘယ်ဝေဒနာတွေရလဲဒုက္ခသစ္စာကြီးဒီဝေဒနာပဲရကြတဲ့တင်းတဲ့ဝေဒနာတွေတောင်းယူတယ်ထုံတဲ့ဝေဒနာတွေကျင်တဲ့ဝေဒနာတွေအောင့်တဲ့ဝေဒနာတွေကြိုက်တဲ့ဝေဒနာတွေကြလာတဲ့ဝေဒနာတွေပူတဲ့ဝေဒနာတွေချွေးတွေကြလာတဲ့ဝေဒနာတွေလှုပ်တဲ့ဝေဒနာတွေတွန်းတဲ့ဝေဒနာတွေဒီဝေဒနာတွေပဲရဒီဝေဒနာတွေဟာ မခံစားခြင်းပြီးတဲ့နေရသလားတဲ့လိုရင်းမရဘူးခံစားနေရတာပဲ ဖြစ်လာရင်ဒီယုံနဲ့ဒီနာဒါကြောင့်မလို့ဘုရားကမချစ်ဖဲနဲ့ပေါင်းရတယ်တဲ့ဒီယုံနဲ့ဒီနာအဲလိုရင်းလည်းမရဘူးတဲ့မပူခြင်းပဲတဲ့လည်းမနေရပူရတယ်မအေးခြင်းပဲတဲ့လို့မနေရအေးရတယ်မကြိုက်ခြင်းပဲတဲ့လို့မနေရကြိုက်နေရတယ်မထုံခြင်းပဲတဲ့မနေရထုံတာကြီးခံစားနေရတယ်မကြက်ခြင်းပဲတဲ့လို့မနေရကြက်တာကြီးနဲ့ခံစားရတယ်မပူခြင်းပဲတဲ့လို့မနေရပူတာကြီးခံစားရတယ် မလှုပ်ခြင်းပဲလို့မနေရလှုပ်တာကြီးခံစားနေရတဲ့အဲ့ဒီတော့ကြိုးစားပြီးတော့ဒီယုံနဲ့ဒီနာအခုသာသနာကြီးမိတဲ့အချိန်ကဒီယုံနဲ့ဒီနာဇာသိမ်းကြပူဓာကြီးကိုမလို့ခြင်းရနဲ့ကြိုက်ထာကြီးကိုမလို့ခြင်းရနဲ့အောင်နာကြီးကိုမလို့ခြင်းရနဲ့ကျင်နာကြီးကိုမလို့ခြင်းရနဲ့ထုံနာကြီးကိုမလို့ခြင်းရနဲ့အောင်လာတာကြီးကိုမလို့ခြင်းရနဲ့အေးဓာကြီးကိုမလို့ခြင်းရနဲ့ပူဓာကြီးကိုမလို့ခြင်းရနဲ့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 အဲ့တော့မလိုချင်ကြနဲ့ဒီတဘောအတဲ့ဇာသိညကြိုးစားကြသဘောကိုလိုက်ကြည့်ကြယုံသဘောနာသဘောအတုပသဘောလက္ခဏာသုံးပါးသဘောကိုလိုက်ကြည့်နာသဘောလိုက်လို့ရှိရင်ဘယ်လိုခံစားသလဲဆိုတာခံစားတဲ့သဘောကိုလိုက်ယုံသဘောလိုက်လို့ရှိရင်ဖောက်ပြန်တာဘယ်လိုဖောက်ပြန်နေသလဲဆိုတာဒီသဘောကိုလိုက်အတုပသဘောမြင်တဲ့ပုဂ္ဂိုလ်အတုပသဘောကြီးကိုဘယ်လိုပြက်တယ်လဲဆိုတာသူသဘောကိုကြည့်အဲ့ဒီသဘောတွေမြင်ပြီးဆိုလို့ရှိရင်နိဗ္ဗာန်ဝေပြီးတာမှတော့ကြိုးစားပါ သရာဒိတ်တင်မလျှော့ပေးပါနဲ့ဝေဒနာပြင်းရင်ပြင်းပြင်းလေးရှူသွားမညာနဲ့ဒီခန္ဓာကြီးကိုကဘာလာစံတည့်တဲ့ကညာလာတဲ့ခန္ဓာအဲအခုတည်းကညာတော့ဆိုလို့ရှိရင်ဒီခန္ဓာပြန်ရလိမ့်မယ်အဲဒီတော့မညာနဲ့ဒီခန္ဓာမလိုချင်ရတဲ့ဝေဒနာတွေကိုညာနေရင်ဒီဝေဒနာတွေပြန်ဖြစ်လိမ့်မယ် ဒုက္ခကြီးပဲပြန်ရမယ်အဲဒီတော့ကြိုးစားပါ ခန္ဓာကိုမညာပါနဲ့ရှေ့စိတ်နဲ့နောက်စိတ်တော့မှာရှေ့စိတ်ကလေးကတော်ခြင်းနောက်စိတ်ကတော်တယ်အယိုးကြည်ကြည်အေခန့်လူသေးသေးမသေးတရားရဒီစိတ်ပဲထားပါလာများမပြစ်ပါနဲ့သဘောကိုဆုံးအောင်လိုက်ပါနာသဘောလိုက်ရင်နာသဘောဆုံးအောင်လိုက်ပါယုံသဘောလိုက်ရင်ယုံသဘောဆုံးအောင်လိုက်ပါအတုပသဘောတွေ့ရင်အတုပသဘောဆုံးအောင်လိုက်ပါ အဆုံးအဆုံးလေးကိုလိုက်ပါရေစိမ့်နဲ့နောက်စိတ်တော့အယုတ်ကြည်ကြည်ရေခန့်လူသေးသေးမသိတရားရဆိုတဲ့ဥစ္စာအပယ်လေးပါးနဲ့နတ်ပြည်နဲ့လဲတယ်အခုနတ်ပြည်နဲ့ဗြဟ္မာနဲ့လဲတယ်ဗြဟ္မာနဲ့နိဗ္ဗာန်နဲ့လဲတာပဲအဲဝိပဿနာကျင့်တဲ့ပုဂ္ဂိုလ်သရာရှိရဲ့အဲမလဲနိုင်ဘူးလား အပယ်လေးပါးနဲ့နတ်ပြည်နဲ့မလဲနိုင်ဘူးလားရုပ်ဝေဒနာအဆုံးကိုလိုက်ပြီဆိုရင်နာဤအဆုံးရုပ်ဤအဆုံးအတုပဤအဆုံးလက္ခဏာအဆုံးလိုက်ပြီဆိုရင်အပယ်ပုံကလွတ်မြောက်ပြီးသူဂတိပုံသွားပြီအပယ်စိတ်လွတ်သွားပြီကြိုးစားပါလျှော့မပေးပါနဲ့အခုဟာသက်ကဲအိမ်နဲ့တိုက်နေလဲနေတာပဲ သက်ကအိမ်နဲ့တိုင်းနေလဲတာသက်ကအိမ်ဆိုလို့ရှိရင်တစ်နှစ်တစ်ချိန်တစ်ချိန်မိုးနေရဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်တဲ့အဲသက်ကအိမ်ကနေပြီးတိုက်အိမ်ကြီးကိုထောက်အဲနာသဘောဆုံးအောင်လိုက်မယ်ယုံသဘောဆုံးအောင်လိုက်မယ်ဆိုလို့ရှိရင်သက်ကအိမ်ကနေပြီးတိုက်အိမ်ကြီးဆောက်လိုက်ပြီအဲဒါကြိုးစားပါတိုက်အိမ်ကြီးကတော့အနှစ်ပေါက်ရှိတယ်ပြက်တော့ပြက်ရအောင်ပါပဲအဲဒီတော့လူလူပြေ အပေဘုံကနေပြီးတော့နတ်ပြည်ကျက်နတ်တကရှည်တယ်အဲ့တော့နတ်ပြည်ရောက်သွားရင်တိုက်အိမ်ကြီးဆောက်လိုက်တာပဲအဲရုပ်ဝေဒနာခံစားမှုသဘောနာမ်သဘောဆုံးသွားပြီဆိုလို့ရှိရင်သက်ကအိမ်ကနေပြီးတိုက်အိမ်ကြီးဆောက်ပြီးကြိုးစားပါလာမြမပြစ်ပါနဲ့အခုချိန်ခါမှာသမာဓိအားကောင်းဖို့အရေးကြီးပြီဗလာအရေးကြီးပါတယ်ကြိုးစားပါလျှော့မြမပေးပါနဲ့ဝေဒနာကိုပညာမပေးပါနဲ့ ဝေဒနာသင်ညာလုပ်ပြီးဝေဒနာပညာဖြစ်အောင်ရှုပါအဲစိတ်ကလေးတွေဖြစ်လာမယ်တော်ခြင်းနဲ့စိတ်ကလေးတွေဖြစ်လာရင် နောက်စိတ်ကလေးကတော်အဲတော်ခြင်းနဲ့စိတ်ကလေးဖြစ်ပေါ်လာတာကဘာလဲတဲ့မခံစားခြင်းနဲ့စိတ်ကအဲ့ဒါဒေါသစိတ်အကုသိုလ်စိတ်ပဲနောက်ကတွန်းတင်တဲ့စိတ်ကဘာလဲငါမှမဟုတ်ပဲပဲဘယ်နှဘာတော်ခြင်းတာလဲနောက်စိတ်ကလေးကတွန်းတင်လိုက်တာဥစ္စာဘာလဲတဲ့အဲ့ဒါကုသိုလ်စိတ်ပဲအဲ အကုသိုလ်စိတ်ကုသိုလ်စိတ်ရှင်းစိတ်နောက်စိတ်ရှင်းစိတ်ကနာတယ်ကြိုက်တယ်လို့တော်ကျင်တဲ့စိတ်ကျင်းတဲ့စိတ်ဒီစိတ်ဖြစ်လာပြီဆိုရင်နောက်စိတ်ကလေးကတွန်းတယ်ငါမှမဟုတ်ပဲယုံနာတာရှိတာပဲဆိုပြီးတော့နောက်စိတ်ကလေးကတွန်းတယ်လိုက်လို့ရှိရင်အဲ့ဒါဝိဇ္ဇာစိတ်အဝိဇ္ဇာဝိဇ္ဇာရှင်းကတော်ကျင်တဲ့နာတယ်ကြိုက်တယ်ထုံတယ်ကျင်းတယ်မခံနိုင်ဘူးဆိုတဲ့ဒီစိတ်ဖြစ်လာရင်အကုသိုလ်စိတ်အဲ့ဒီစိတ်ဖြစ်လာရင်နောက်စိတ်ကလေးကတွန်းတင်လိုက်နာမမဟုတ်ပဲယုတ်ကဖောက်ပြန်တယ် နာကဝေဒနာခံစားတယ်နာယုတ်တာရှိတယ်နာလူမရှိကြိုက်လူမရှိထုံလူမရှိ အောက်လူမရှိယုတ်နဲ့နာနဲ့သာရှိအဲ့ဒီလိုစိတ်ကလေးများများပြောက်ပြည့်တိုက်ပါကြိုးစားပါသရာစိတ်တင်ပါအဲနင်လားငါလားတိုက်ပါလျှော့မပေးပါနဲ့ဒီခန္ဓာကြီးကိုမညာပါနဲ့ကဘာလာသန်တည့်တဲ့ကဒီခန္ဓာကြီးညာလာတာ အခုတည်းဒီပဲညာတော့ဆိုလို့ချင်းတရားမရပါဘူးယုတ်သဘောနံသဘောကိုအဆုံးလိုက်ရပါလိမ့်မယ်ယုတ်သဘောနံသဘောအဆုံးလိုက်မှယုတ်သဘောနံသဘောကိုအဆုံးသိပါတယ်အဲဒီအဆုံးမှမသိလို့ရှိရင်သေဃာတိဆဲဆဲဒီအဆုံးမသိလို့ရှိရင်ဘယ်လိုလုပ်မလဲမသိရဘူးအဆုံးမှမသိတဲ့ပုဂ္ဂိုလ်ဘယ်ကလာရတရားရမလဲအဆုံးသိမှနာဤအဆုံးယုတ်ဤအဆုံးအဆုံးအဲ့ဒီလိုမြင်ပြီဆိုလို့ရှိရင်သေတတ်ပါတယ်။ ဒီလိုမှရုပ်အစွန်းနာအစွန်းကိုမမြင်လို့ရှိရင်အစွန်းကိုသူ့သဘောကိုလိုက်မကြည့်လို့ရှိရင်ရုပ်သဘောနာသဘောကိုလိုက်ရမှာရုပ်သဘောကဘယ်လိုဖောက်ပြန်နေတယ်နာသဘောကဘယ်လိုခံစားနေတယ်ခံစားတဲ့သဘောတရားရဲ့ဖောက်ပြန်တဲ့သဘောတရားရဲ့အဲ့ဒီသဘောတရားတွေကုန်စင်အောင်သိပါလိမ့်မယ်အဆုံးလိုက်ရင်အဆုံးတွေ့တာပဲအဆုံးမလိုက်လို့ရှိရင်အဆုံးဘယ်တော့မှမတွေ့ဘူးအဲ့တော့ကြိုးစားပါ ဝေဒနာပြင်းပြင်းပြင်းလေးရှူသွားရှော့မပေးနဲ့ဒီခန္ဓာကြီးကိုညားမနေနဲ့နာတယ်မရှိဘူးကြိုက်တယ်မရှိဘူးနာဝေဒနာခံစားနေတာခံစားတဲ့သဘောတရားတစ်ခုတည်းသာသိနာတယ်ကြိုက်တယ်လို့မသိပါနဲ့မရှိတာသွားသိလိုက်ပြီဆိုရင်ဥပါဒံတရားတွေဝေဒနာတဏှာကုသွားမယ်ဝေဒနာတဏှာမကုရအောင်ဝေဒနာဤသဘောတရားနာဤခံစားမှုကိုခံစားတဲ့သဘောတရားလေးကိုသာလိုက်သွားပါ ရုပ်ပြက်ကြီးမြင်တဲ့ပုဂ္ဂိုလ်ရုပ်ပြက်ကြီးကိုအာယုံလေးနဲ့ကြည့်ပြီးတော့သဘောကိုကြည့်နေပါဘယ်လိုပြက်တယ်လဲဆိုတဲ့ဥစ္စာသူ့သဘောကိုလိုက်ကြည့်ပါရုပ်ပြက်ကြီးကိုအတုပတရားကြီးကိုမတင့်တယ်တာကြီးမြင်ပြီဆိုရင်ဒီတဘောအတဲ့နိဗ္ဗာန်သွားတော့မယ်ဝေဒနာမြင်နေလို့ရှင်ဒိဋ္ဌိကတော့ပြုတ်မယ်အပယ်လွတ်မယ်ဝေဒနာခံစားနေရလို့ရှင်နာဤလက္ခဏာကိုခံစားတဲ့သဘောကိုသာသိပါနားရဲကြိုက်တယ်လို့သွားပြီးတော့မသိလိုက်ပါနဲ့ဝေဒနာဘောကို ဝေဒနာပေါ်ကိုဝေဒနာတစ်ခုပေါ်လာရင်နာရဲကြိုက်တယ်လို့သွားသိရင်မိစ္ဆာဒိဋ္ဌိအဲ့ဒါအပယ်သွားမယ်အဲ့တော့ဝေဒနာတစ်ခုပြက်လာလို့ရှိရင်အော်ဖောက်ပြန်တဲ့ရုပ်ဝေဒနာပဲဝေဒနာဒီနာနာဤသဘောပါလဲသူသဘောကိုလိုက်ကြည့်နာသဘောလိုက်ရင်နာသဘောကိုလိုက်ကြည့်ရမယ်အဆုံးကြည့်ရမယ်ယုံသဘောကိုလိုက်ရင်ယုံသဘောကိုအဆုံးကြည့်ရအတုပသဘောကိုလိုက်ရင်အတုပသဘောကိုသုံးအောင်ဘယ်လိုပြက်တယ်လဲဘယ်လိုပြက်လဲဆိုတာစိုက်လိုက်ပြီးသူသဘောကြီးကြည့်ရမယ် ငါသဘောကိုမလုံးနဲ့အဲသူသဘောကြည့်ရင်သူသဘောတွေးလိုက်တယ်အတုပသဘောမြင်နေလို့ရအတုပသဘောကိုတွေးလိုက်တယ်ယောက်ဤမဟာဗုဒ္ဓကြီးလေးပါယုတ်လက္ခဏာလိုက်ရင်မဟာဗုဒ္ဓကြီးလေးပါယုတ်ဟာဘယ်လိုဖောက်ပြန်နေတယ်လဲဆိုရင်ဖောက်ပြန်တဲ့သဘောကိုအဆုံးလိုက်ကြည့်နာငိုဝေဒနာကိုလိုက်တော့မယ်ဆိုရင်ခံစားမှုသဘောကိုအဆုံးလိုက်ကြည့်သူသဘောကြည့်ကြည့်ရမှာငါသဘောမလုံးနဲ့ငါသဘောလုံးလို့ရှိရင်အတ္တ သူသဘောကိုလိုက်လို့ချင်းအနတ္တမြင်လိမ့်မယ်သူသဘောကိုအဆုံးကိုတွေးလိမ့်မယ်အဲ့တော့ကြော့မပေးကြနဲ့ဓမ္မကြီးတွေမင်းလားငါလားလုံမှရမှာမညာနဲ့ခန္ဓာကိုအယုံကြည်ကြည်အေခန့်ခန့်လူသေးသေးမသိတရားရရဲ့ငါတို့အခုရထူးအဲနေထူးနေမြရထူးရမြသိညာခါကြီး ဒီရက်ပိတ်လေးမှာဒီရက်ကလေးမှာဖြင့်ငါတို့တရားနဲ့ပဲငါတို့သိခြင်းနဲ့သိရောဆိုပြီးဒီတရားနဲ့ပဲငါသိတော့မယ်ဆိုပြီးဒီသရာသိတာဒီရက်ပိုင်းလေးမှာဖြင့်အယုကြည်ရင်ကြည်အေခါရင်ခါလူသေးရင်သေးငါဒီတရားတော်မြတ်ဟာဖြင့်အစနာသဘောကိုလည်းငါအဆုံးလိုက်မယ်ယုံသဘောကိုလည်းငါအဆုံးလိုက်မယ်အတုပသဘောမြင်တဲ့ပုဂ္ဂိုလ်လည်းအတုပသဘောငါအဆုံးလိုက်မယ်ဆိုပြီးတော့အဆုံးအဆုံးကိုသူ့သဘောကိုလိုက်ကြည့်ပါမြင်ပါလိမ့်မယ်ပေါ်လာသမျှဟာတရားကြီးပဲ ရိုးစားပါရော့မပေးနဲ့နော်အဲအဲအခုဒါအတိတ်ကာလတုန်းကဝတ်ကျွေးတွေပါလို့ရှိရင်ခံစားနေရမှာပဲအဲ့ဒါဒီဝတ်ကျွေးတွေကိုနိုင်အောင်တိုက်ဒီဝတ်တွေကိုလွန်မြောက်အောင်တိုက်ဒီယုံနဲ့ဒီနာဖြစ်လာရင်ဒီဒုက္ခကြီးခံရမယ်ဘေးတွေခံရမယ်ဝတ်တွေခံရမယ်အဲ့ဒါဝတ်တွေပဲခံစားနေရတာဒီဝတ်အဲဒီယုံနဲ့ဒီနာရလာတော့ဒုက္ခနဲ့ဘေးနဲ့ဝတ်နဲ့ဒါရလာပဲကြိုးစားပါသရာစိတ်တွေမှာကြော့မပေးပါနဲ့ ဝတ်ကိုလောက်အောင်ရုံးပါဒုက္ခကြီးကိုလွတ်မြောက်သွားအောင်ဒီဒုက္ခကြီးဟာမသိကြတော့ဒီယုံနဲ့ဒီနာလိုချင်တဲ့ကဲဒီယုံနဲ့ဒီနာလိုချင်ကြသေးလားကဲမဖြစ်ချင်ပြီတော့မနေရဘူးဖြစ်ပြီမခံစားချင်ပြီတော့မနေရဘူးခံစားရပြီဒါကြောင့်ဘုရားဟောတာလေဒီယုံနဲ့ဒီနာဖြစ်လာရင်မချစ်ဘဲနဲ့ပေါင်းရတယ်ကဲ စစ်ကြသလားဒီဝေဒနာတွေကိုအဲဘုရားကတော့မချစ်ဖဲနဲ့ပေါင်းသိနေရတယ်ဒါကြောင့်မလို့မချစ်ပေါင်းသိချစ်ွယ်ွယ်လိုရင်မရတဲ့ဒုက္ခဟဲ့ဒီယုံနဲ့ဒီနာမချစ်ပေတဲ့ပေါင်းသင်ဆက်ဆံရပြီဘာကြောင့်ပေါင်းသင်ဆက်ဆံရသလဲအတိတ်ကဒါနာမှုလေးပြုလို့သီလမှုလေးစောင့်တည်လို့နာယုတ်ကိုလိုခြင်းလို့လူချမ်းသာကိုလိုခြင်းလို့တောင်းတာလို့ ဒီနာယုတ်ကိုရပြန်တော့ဘာတွေရသလဲဒုက္ခကြီးပဲရတယ်ဒုက္ခကဘယ်ဟာလဲဝေဒနာတွေပဲရကြတယ်ဘယ်ဝေဒနာတွေရသလဲတဲ့ဒါနမူလေးပြုလိုက်တယ်ဒီဝေဒနာတွေကိုတောင်းယူတယ်သီလမူလေးစောင့်တည်လိုက်တယ်ဒီဝေဒနာတွေတောင်းယူတယ်ဘယ်ဝေဒနာတွေရလဲဒုက္ခသစ္စာကြီးဒီဝေဒနာပဲရကြတယ်တင်းတဲ့ဝေဒနာတွေတောင်းယူတယ်ထုံတဲ့ဝေဒနာတွေကျင်တဲ့ဝေဒနာတွေအောင့်တဲ့ဝေဒနာတွေကြိုက်တဲ့ဝေဒနာတွေ ကြလာတဲ့ဝေဒနာတွေပူတဲ့ဝေဒနာတွေချွေးတွေကြလာတဲ့ဝေဒနာတွေလှုပ်တဲ့ဝေဒနာတွေတွန်းတဲ့ဝေဒနာတွေဒီဝေဒနာတွေပဲရဒီဝေဒနာတွေဟာမခံစားခြင်းပြီးတဲ့နေရသလားတဲ့လုံရင်းမရဘူးခံစားနေရတာပဲဖြစ်လာရင်ဒီယုံနဲ့ဒီနာဒါကြောင့်မလို့ဘုရားကမချစ်ဖဲနဲ့ပေါင်းရတယ်တဲ့ဒီယုံနဲ့ဒီနာအဲလုံရင်းလည်းမရဘူးတဲ့မပူခြင်းပဲတဲ့လည်းမနေရပူရတယ် မအေးခြင်းပဲတယ်လို့မနေရအေးရတယ်မကြိုက်ခြင်းပဲတယ်လို့မနေရကြိုက်နေရတယ်မထုံခြင်းပဲတယ်မနေရထုံတာကြီးခံစားနေရတယ်မကြက်ခြင်းပဲတယ်လို့မနေရကြက်တာကြီးနဲ့ခံစားရတယ်မပူခြင်းပဲတယ်လို့မနေရပူတာကြီးခံစားရတယ်မလှုပ်ခြင်းပဲတယ်လို့မနေရလှုပ်တာကြီးခံစားနေရတယ်အဲဒီဓာကြီးကိုမလိုခြင်းရနဲ့ကြိုက်တာကြီးကိုမလိုခြင်းရနဲ့ အောင့်နာကြီးကိုမလိုချင်ကြနဲ့ကျင်နာကြီးကိုမလိုချင်ကြနဲ့ထုံနာကြီးကိုမလိုချင်ကြနဲ့အောင့်လာတာကြီးကိုမလိုချင်ကြနဲ့အေးဓာကြီးကိုမလိုချင်ကြနဲ့ပူဓာကြီးကိုမလိုချင်ကြနဲ့ရိမ့်ရိုင်းဓာမူဓာကြီးကိုမလိုချင်ကြနဲ့ဒီရုပ်နဲ့ဒီနာပြစ်လာရင်ဝေဒနာတွေပဲရကြလိမ့်မယ်တင်းတဲ့ဝေဒနာတွေတောင်းတဲ့ဝေဒနာတွေထုံတဲ့ဝေဒနာတွေအောင့်တဲ့ဝေဒနာတွေကြိုက်တဲ့ဝေဒနာတွေကြက်တဲ့ဝေဒနာတွေ ပူတဲ့ဝေဒနာတွေအေးတဲ့ဝေဒနာတွေလှုပ်တဲ့ဝေဒနာတွေမှုတဲ့ဝေဒနာတွေဒါတွေပဲရကြမယ်ဒီဒုက္ခကြီးပဲရတာပဲမသိကြတော့ဒီယုတ်နဲ့ဒီနာဒီဒုက္ခကြီးပြန်ပြီးလိုချင်တယ်ဗျာဒါပဲရအဲ့တော့မလိုချင်ကြနဲ့ဒီတဘောတဲ့ဇာသိညာကြိုးစားကြသဘောကိုလိုက်ကြည့်ကြယုတ်သဘောနာသဘောအတုပသဘောလက္ခဏာသုံးပါးသဘောကိုလိုက်ကြည့်နာသဘောလိုက်လို့ချင်းဘယ်လိုခံစားသလဲဆိုတာခံစားတဲ့သဘောကိုလိုက်ယုတ်သဘောလိုက်လို့ချင်းရော ဖောက်ပြန်တာဘယ်လိုဖောက်ပြန်နေသလဲဆိုတာဒီသဘောဝင်လိုက်